ခန်းကြီး24အငယ်1မှ30ရှောလူသည်လည်းဖိလိတိလူတို့ကိုလိုက်ရမှပြန်လာသောအခါဒါဝိဒ်သည် အင်ဂေတိတော၌ရှိပါ၏ဟု ကြားလျှောက်ကြလျင်ဤဒေလအမျိုးသားအပေါင်းတို့တွင် ရွေးကောက်သော လူ3000တို့ကိုခေါ်၍တောစိတ်နေရာကြောက်တုံတို့အပေါ်မှာဒါဝိနှင့်သူ၏လူတို့ကို ရှာအံ့သောငါတွားလေ၏လမ်းနာမှာတိုးချံရှိရာသို့ရောက် ဥမင်ကိုတွေ့သဖြင့်ရှောလူသည်အိပ်မည်ဟုဝင်လေ၏။ဒါဝိဒ်နှင့်သူ၏လူတို့သည် ထိုဥမင်နဘေးတဘက်တချက်၌နေကြ၏။ဒါဝိဒ်၏လူတို့ကလည်း၊ထာဝရဘုရားက၊သင်၏ရန်သူကိုသင့်လက်၌ငါအပ်မည်။သူ၌သင်ပြုချင်တိုင်းပြုရသောအခွင့်ရှိလိမ့်မည်ဟု ကိုယ်တော်အားမိန့်တော်မူသောနေ့ရက်ရောက်ပါပြီဟု ဆိုကြလျှင်၊ဒါဝိဒ်သည်ထ၍ရှောလုဝတ်လျက်ရှိသော အင်္ကျီအောက်ပိုင်းကိုတိတ်ဆိတ်စွာလှီးဖြတ်လေ၏ ထိုသို့ရှောလု၏အင်ကြီးကိုလှီးဖြန့်မိသောကြောင့်ဒါဝိဒ်သည် နောက်တဖန်နောင်တရ၍ဒါဝရဖျံပေးတော်မူသောဘိသိက်ကိုခံသောငါအရှင်သည်ဒါဝရဖျံအခွင့်နှင့်ဘိသိက်ခံသောသူဖြစ်သောကြောင့်ထိုအရှင်ကိုထိခိုက်ခြင်းဟာငါလက်ဆံသောအမှုကိုသာရဖျားစီးတားတော်မူပါစေသောဟုမိမိလူတို့အားဆိုသဖြင့်ရှောလူကိုထိခိုက်စေခြင်းဟာအခွင့်မပေး မြစ်တားလေ၏ရှောလူသည်လည်းထ၍ဥမင်တဲက ထွက်သွားလေ၏ထိုနောက်ဒါဝိဒ်သည်ထ၍ဥမင်တဲကထွက်လျက်ကျွန်တော်၏သခင်အရှင်မင်းကြီးဟုရှောလူနောက်၌ဟစ်သည်ဖြင့်ရှောလူသည် နောက်သို့ကြည့်သောအခါဒါဝိဒ်သည် မြေပေါ်၌ဥချ၍ပြက်ဝတ်လျက်ဒါဝိဒ်သည်ကိုရော၏အကျိုးကိုဖျက်ခြင်းကရှားကြံသည်ဟု လူအချို့ပြောသောစကားကို အပေကြောင့်နားထောင်တော်မူသည်။ယနေ့သာရဖျားသည်ဥမင်တဲမှ ကိုတော့ကိုကျွန်တော်လက်၌အပ်တော်မူကြောင်းကိုကြည့်ရှုတော်မူပါအသက်တော်ကိုတတ်စေခြင်းဟံအချို့တို့သည်တိုက်တွန်းတော်လဲကျွန်တော်သည်နှမျောသောစိတ်ရှိ၍ငါအရှင်သည်သာရဖျား၏ဘိသိက်ခံတော်သူ ဖြစ်တော်မူသောကြောင့်ထိုအရှင်ကိုထိခိုက်ခြင်းဟံငါသည် လက်ကိုမဆန့်ဟု အကြံရှိပါ၏အငယ်၁၁မှ၁၉ ထိုမှတပါကျွန်တော်အဖကြည့်ရှုတော်မူပါကျွန်တော်လက်၌အင်ကြီးတော်အောက်ပိုင်းကိုကြည့်ရှုတော်မူပါအသက်တော်ကိုမတတ်အင်ကြီးတော်အောက်ပိုင်းကိုလှီးဖြတ်ယုံမျှတာပြုသောကြောင့်ကျွန်တော်၌ဒုစရိုက်အပြစ်မရှိလွန်ကျူးခြင်းအပြစ်မရှိကြောင်းကိုသိမြင်တော်မူပါကိုရော့ကိုမပြစ်မှားပါသို့တော်လည်းကျွန်တော်အသက်ကိုတတ်အံ့သောငါလိုက်၍ရှာတော်မူပါသည်တကားသာရဖျားသည်ကျွန်တော်နှင့် ကိုရော့စัจ जा မှာစီရင်တော်မူပါစေသောကျွန်တော်အားပြစ်မှားသောအပြစ်ကိုသာရဖျားဆက်ပေးတော်မူပါစေသောတို့ရတွင်ကျွန်တော်လက်သည်ကိုရော့အပေါ်သို့မရောက်ပါစေနှင့် ရှေးပုံစကားလာသည့်အတိုင်းသိုးသောသူလက်မှသိုးသောအမှုထွက်တတ်၏တို့ရတွင် ကျွန်တော်လက်သည်ကိုရော့အပေါ်သို့မရောက်ပါစေနှင့်ဣဒရေလရှင်မြင်းသည်အဘယ်သူ၏အတွက်ကြောင့်ကြွလာတော်မူသနည်း ကိုရိုသည်အဘယ်သူကိုလိုက်၍ရှာတော်မူသနည်းခွေးသေးကောင်ကိုလိုက်၍ရှာတော်မူသလော ခွေးလေးကိုလိုက်၍ရှာတော်မူသလောတို့ဖြစ်၍သာရဘုရားသည်တရားသူကြီးလုတ်တော်မူပါစေသော ကိုရိုနှင့်ကိုရော့ဆတ်ချာမှစီရင်တော်မူပါစေသောကြီးရှု၍ကျွန်တော်အမှုကိုစောင့်သဖြင့်ကျွန်တော်ကိုကိုရော့လက်မှကယ်လွတ်တော်မူပါစေသောဟုရှောလူအားလျှောက်ဆို၏ ထိုသို့ဒါဝိဒ်သည်ရှောလူအားအကုန်အစင်လျှောက်ဆိုပြီးမှရှောလူကငါသားဒါဝိဒ်ငါကြားသောစကားသံသည်တင့်စကားသံလောဟု မေးလျက်အတန်ကိုလွင့်၍ငိုကြွေးလေ၏တဖန်လဲတင်းသည်ငါထက်သာ၍တရားဆောင်၏တင့်အကျိုးကိုငါဖျက်တော်လဲတင်းသည်ငါ၌အကျိုးကျေးဇူးပြုပြီငါ၌အပေတို့ကျေးဇူးပြုသည်ကိုတင်းသည်ယနေ့ပြပြီအကြောင်းမူကားသာရဖျားသည်ငါကိုတင့်လက်၌ အပ်တော်မူသော်လည်းတင်းဒီမတတ်ဘဲနေပါသည်တကားလူသည်ရန်သူကိုတွေ့လျင်ချမ်းသာစွာလွတ်လိမ့်မည်လောတို့ဖြစ်၍တင်းဒီငါ၌ယနေ့ပြုသောခြေဆုကိုသာရဖျားဆက်ပေးတော်မူပါစေသောအငယ်20မှ22ယခုမှတင်းဒီစင်စစ်ရှင်မြင်ဖြစ်လိမ့်မည်ဟု၍၎င်းဤဒေလနိုင်ငံသည်တင့်လက်၌တည်လိမ့်မည်ဟု၍၎င်းငါအမှန်တည် တို့ဖြစ်၍တင်ဒီငါ၏တန်းစဉ်မြေဆက်တို့ကိုမတုတ်တင်ငါအဆွေမျိုးတဲကငါ၏နာမကို မပယ်ရှင်းမိအကြောင်းဒါဝရဘုရားကိုတိုင်တည်၍ငါအားကျိန်ဆိုခြင်းကိုပြုလော့ဟုဒါဝိဒ်အားဆိုပြီးမှဒါဝိဒ်သည်ရှောလူအားကျိန်ဆိုခြင်းကိုပြု၍ရှောလူသည်မိမိနေရာသို့သွား၏ဒါဝိဒ်နှင့်သူ၏လူတို့သည်လည်းခံခန့်သောအရက်သို့သွားကြ၏